ရုပ်တွင်လှပစိတ်စဉ်လှဆိုစိတ်စဉ်ရုပ်တွင်လှပစိတ်စဉ်ကြာနာသီလဟာအရေးကြီးပါတယ်သီလရေးကြီးဖို့မနေ့ကပြောသွားပါတယ်သီလလုံခြုံနေပါမှဘဝကူးလည်းစိတ်ချပါတယ် ပြီးတော့ထေတန်းစားတရားသူတွေကလည်းပဲဒီဒီလအခြေခံပုံမြင့်ပေါ်မှာယက်တည်ပြီးတော့လှန့်ယူရတဲ့သဘောမျိုးပါလေလောမမီတဲ့နေရာကပစ္စည်းယူခြင်းပြီဆိုလို့ရှိရဲ့အောက်ခံအမာခံပေါ့လေအောက်အမာခံခိုင်မာရတယ် ကြော့ကြော့လေးအာနေနေလေးမရပါဘူးခိုင်မာတဲ့တရားဝတ္ထုပေါ်မှာယက်တည်ပြီးတော့စမ်းယူမှရပါတယ်တရားဓုတွေရတယ်ဆိုတာလည်းပဲတိလမပါပဲနဲ့ဖြစ်ကိုမဖြစ်ပါဘူးစိတ်ကြည်ငြိမ်မှုတမာရီဆိုတာတမာရီရဖို့ဆိုတာလည်းပဲတိလရှိနေမှတမာရီရရတာပါ သမာဓိရလည်းရမှလည်းပဲပညာဖြစ်နေပါတယ်။ခွဲခြားစိတ်ဖြာပြီးတော့သိမြင်တဲ့အတိပါလေ။တကယ်အရှိယုံနာသဘောတရားတွေကိုခွဲခြားစိတ်ဖြာပြီးတော့သိမြင်တာ။ကြောင့်ကျိုးဆက်ပုံတွေသိမြင်တာ။ကြောင့်ကျိုးဆက်တွေပေါ်မြေမြေစင်းရဲ့သဘောပဲဆိုတော့အခြေရဆုံးတွေသိမြင်တာ။အစဉ်စဉ်အစဉ်စဉ်ပေါ်ပြီးခွဲခြားစိတ်ဖြာပြီးသိမြင်တာ။ ဝိပဿနာနဲ့ရင်းကြိုက်ပြီးတော့တကယ်ချမ်းသာစေကိုလည်းပဲဒီပညာနဲ့ပဲသိရမှာပါသဘောမှကိုခွဲခြားစိတ်ပြသိမြင်ပြီဆိုလို့ရှိရင်အဝိဇ္ဇာခေါ်တဲ့အမှန်မသိမှုလွဲမှားသွားသိမှုပေါ့လေမသိမှုနဲ့တည်မှားမှုတွေအလိုလိုပြောက်သွားတာပဲဝိကျုပ်ပါဒအဝိဇ္ဇာនិရောဓဆိုတာပါလေ ဝိကျုပ်ပါရသဘောမှန်ကိုအဲသဘောမှန်သိမြင်မှုဖြစ်ပေါ်လာခြင်းကြောင့်အဝိဇ္ဇာဏီရောတော့မသိမှုတိမမှုချုပ်ွယ်တာပါပဲလို့ဆိုပါတယ်ပြီးတော့ဝိဇ္ဇာနဲ့အဝိဇ္ဇာဟာအလင်းနဲ့အမှောင်လိုပါပဲ အမှောင်ဆွမ်းမှုနေလို့ရှိရင်အလင်းမလာဘူးအလင်းဆွမ်းမှုနေလို့ရှိရင်လည်းပဲအမှောင်ကွယ်တာပဲဒါတော့ဝိဇ္ဇာကသူကအလင်းတက်နေတူပါတယ်ခါနဲ့ပေါင်းနေလို့ရှိရင်မိထွန်လိုက်တဲ့အခါမိဖွန်လိုက်တဲ့အခါအလင်းအလိုလိုရောက်လာတယ်အလင်းရောက်တာနဲ့အမောင်အလိုလိုပြောက်တာပဲ အတိရောက်တာနဲ့ပဲမတိအလိုလိုပြောက်တော့တာပါပဲတမင်ဖြောက်နေဖို့မလိုတော့ဘူးအဲ့ဒါဒီအတိကဘယ်ရလာတယ်လို့ဆိုတော့စိတ်တည်ငြိမ်မှုသမာဓိကလာတာငါခဏိကသမာဓိကြောင်းပြောတယ်ဆိုလို့ရှိရင်ရှုခွင်းအာယုန်ထဲမှာတခဏတခဏစိုက်စိုက်ကြတော့တာပေါ့တည်ငြိမ်ပြီးတော့စိုက်ကြတော့တယ်ခဏိကသမာဓိ ဒီခဏိကသမာဓိကလည်းပဲဆွဲမြဲစွာရှုနိုင်ရှုခွင့်အာယုံကိုဆွဲဆွဲမြဲမြဲရှုနိုင်မှဒီသမာဓိကလည်းလာတာပဲဆွဲဆွဲမြဲရှုနိုင်ဖို့ဆိုတာလည်းပဲပေါ်တိုင်းအာယုံကိုမလွတ်တမ်းမှတ်မယ်ဆိုရက်အထူးပြင်ဆင်ခြင်းနဲ့ပေါ့လေစိတ်ဟာကြိုတင်ပြီးတော့ပေါ့လေနှုတ်ကြနေရမယ်တက်ကြွနေရမယ်ဖြတ်လိုက်ရမယ် အေးဆက်ဆက်ရော့ရဲရဲကြီးမဖြစ်စေရဘူးအဲတော့ဝိရိယလည်းပဲအများအားရှိနေရတယ်ရှုပ်ပေးအောင်ဒီရှိမှတဲ့စိတ်ရောက်ပြီးတော့ချက်ကလေးချက်ကလေးတတိဖြစ်ပြီးတော့ဒီမှာစိုက်စိုက်ချနေအောင်အစင်းစင်းအစင်းစင်းအဲဒါလေးအဲ့ဒါလိုရှိပါတယ်ခမအဲ့ဒါဒီဟာထူးခြားတဲ့စွမ်းအားတွေစွမ်းအင်တွေပါပဲအဲ့ဒီထူးခြားတဲ့စွမ်းအင်တွေဖြစ်ဖို့ဆိုတာ သီလအမာခံပေါ်မှာတက်ပြီးတော့ရက်တည်ပြီးတော့ဗောလေလှမ်းယူမှရနိုင်တဲ့သဘောမျိုးဆိုတာနားလည်ရပါတယ်။နောက်မနေ့ကသီလအကြောင်းနည်းနည်းပဲပြောရသေးတော့ဒီနေ့ထပ်ပြီးတော့ပြောရပါတယ်။ဝိစာကအလေးရောင်ဆိုတော့ပဂတိအလေးရောင်တင်စားပြီးတော့ပြောတာပါ။တကယ်အလေးတော့လည်းမဟုတ်ပါဘူး။တကယ်လေးလို့ဒီမှတ်မှတ်ထားတဲ့ပုဂ္ဂိုလ်လည်းရှိပါသေးတယ် အဲ့ဒီလိုတော့မမှတ်ရပါဘူးအလင်းဆိုတာကတော့သဘောမှန်အစုပေါ်မှာပေါ့လေအမိမရှင်းမှုဝါဝဖြစ်တာသူတို့တတိပ္ပဏီနဲ့ရှုလိုက်လို့ခြေကကိုကြည့်တိလာကြီးကောင်းပြီးတော့သမာဓိခန္ဓာခေါ်တဲ့သမာဓိသမထတရားတွေပေါ့လေဒါတွေပြည့်ဝလာလို့ရှိရင်အောင်လည်းမရှိနဲ့တည့်ပြီးတော့ ရှင်းရှင်းလင်းလင်းပြတ်ပြတ်သားသားဖြစ်ပါလား။မှုံဝါးဝါမဟုတ်ဘူးဆိုလို့ရှိရင်ရှင်းလင်းနဲ့ပြတ်သားတယ်ဆိုတာပါလေ။အဲဒီရှင်းလင်းပြတ်သားတဲ့သဘောကိုတင်စားတဲ့အနေနဲ့ဝိစာကအလင်းလို့ဒီလိုပြောရတာပါပဲ။အဲဒီလိုပဲမှတ်ဖို့ပါပဲ။အဲဒီသီလဆိုတာကတော့အမျိုးမျိုးပြတ်ထားပါတယ်။ အဝိတိကမောစီလံသံဝရောစီလံကျေရနာစီလံဆိုတာပေါ့လေအဝိတိကမောစီလံဆိုတာကမကျူးလွန်ခြင်းဟာကောင်းတဲ့ကိုနှုတ်အလေးထားပဲကျူးလွန်ဆိုတာကတော့အမှားတွေပါအမှားကျူတာတွေအမှားပြောတာတွေပေါ့လေမင်္ဂမတိလာနဲ့ပတ်သက်လာတယ်ဆိုလို့ရှိရင်တတ်မှုခုံမှုမိစ္ဆာဆိုတာကာမမှု လိမ်မှုဥယျာစေဝတောက်ရှုမှုဒါတွေပေါ့ဒါတွေဟာလောဘဒေါသမောဟအရင်ခန္ဓာတွေပဲဒါတော့ကျွလွန်တဲ့အခါမျိုးမှာဆိုရင်ဒီဟာတွေဟာအမှန်တန်ကျမ်းတမ်းပါတယ်ကိုယ့်ကိုယ်ကိုလည်းမထိန်နဲ့မတိန်နဲ့အောင်ဖြစ်ပြီးတော့ဗောလေသူတော်ဘာလည်းပဲထိခိုက်အောင်ကိုယ်စီဆင်းရအောင်ဗောလေစော်ကားလိုက်တာပါပဲဟွန်း အဲ့ဒီလိုမစော်ကားခြင်းမကျူးလွန်ခြင်းမစော်ကားခြင်းအာအလေးထားကောင်းသီလလို့ခေါ်တာပါပဲအဲ့ဒါကတော့သူတို့ဘာကိုရှင်းဆက်တောက်ချဖို့အခွင့်ကြုံလာတယ်ဒေါသဖြစ်တာသူတို့ဘာပစ္စည်းကိုဖြစ်လို့ပစ္စည်းစိတ်ကြီးဖြစ်လာတယ်သူတို့ဘာပစ္စည်းကိုအပိုင်စီလို့စိတ်ကြီးဖြစ်လာတယ်လောဘတွေဖြစ်လာတယ်ပေါ့ကိုယ်မပိုင်ဆိုင်တဲ့ကာမဟုကျွလို့ရရတယ် ရာဂစိတ်တွေဖြစ်လာတယ်အဲ့ဒါတွေနေအောင်ထိရမှာနေအောင်ထိမှုဆိုလို့ရှိရင်ဒါကိုယ်ကိုယ်ကိုမဆောင်ကြည့်ဘူးဖြစ်သွားတာကိုယ်ကိုယ်ကိုမဆောင်ကြည့်ဘူးဆိုမဟုတ်ဘူးသူတစ်ပါးလည်းပဲစော်ကားသူလည်းဖြစ်သွားတာစော်ကားခြင်းလည်းဖြစ်သွားတာပါပဲဒီတော့အဲ့ဒီလိုကြမ်းတမ်းဆုံးဖြစ်တဲ့လောဘဒေါသတွေလိုမလိုက်ဖဲနဲ့မကျွလွန်ပဲထိမ့်လိုက်တာပါလေကိုယ်နဲ့လှုပ်ဖို့ထိမ့်လိုက်တာ အဲ့ဒါศีลခေါ်ပါတယ်အဲ့ဒီศีลကတော့ဝိရတိศีลလို့ခေါ်ပါတယ်ကျွလွန်ခွင့်ကြုံပါလျက်ကဲနဲ့မကျွလွန်ပဲနဲ့ကိုကိုကိုနဲ့အောင်ထိလိုက်တာတဲ့အဲ့ဒါအဝိတိကမောศีลဆိုတဲ့စကားရပါတယ်အဲ့ဒီတီလာရိုးရိုးတီလာလုံဖို့ရအတွက်ဒီဘာဝနာတရားတွေအမထုတ်ခဲ့တဲ့အလွတ်နေတဲ့အခါမျိုးပါပါလိမ့် ฏิစံခါနာဗလဆိုတာပေါ့လေစင်ရင်ချင်းစွမ်းအားပေါ့စင်ရင်တုံစွမ်းအားဒီကြည့်ပါလေပြူပါပြောပါစိတ်ချမ်းသာတွေဟာမကောင်းကျိုးရတတ်တယ်မကောင်းကျိုးပေးတယ်ဒီခုမြေမောက်ဘုရားမှာရောနောက်တမလုံးမှာရောပေါ့လေကိုယ့်ကိုယ်ကိုလည်းပဲအဲပြစ်ဖအပြစ်တင်တယ် တတလူဝရဘုရားဘေးတွေဆိုင်တယ်ဒီရရှိတော်ကောင်းကြီးအကဲ့ရဲ့ထင်မြင်သိခြင်းလည်းခံရတယ်ယောဂီဥပဒေနဲ့လည်းပဲအရေးယူခံရတယ်ဒါနာဘေးတွေလည်းဆိုင်နိုင်တယ်စေရနာရုပ်ပြီဆိုလို့ရှိရင်နောက်ဆက်ရမယ့်ဘဝတွေဟာလည်းပဲဘဝဇိုးကြီးဖြစ်နိုင်တယ်ဆိုတော့အဲ့ဒါကြီးကြောက်เสียရအနေနဲ့ပေါ့လေဆင်ញင်ရပฏิသင်္ကနာဗလာတမှာဝင်လာပါပြီဆင်ញင်တုံစွမ်းအား အဲ့ဒီစွမ်းအားမရှိတဲ့ပုဂ္ဂိုလ်ဟာလွယ်လွယ်ပဲဖြူမှပြောမှဖြစ်တော့တာပါပဲဖြူမှပြောမှဖြစ်တယ်ဆိုရင်စိတ်ထားမှလည်းဒီထဲမှာအလိုလိုပါသွားပါပြီထိမ့်သိမ့်မရှိတော့ကိုယ့်ကိုယ်ကိုလည်းပဲဆက်ဆက်ကကိုမှုနှုတ်မှုအခြေခံစိတ်တိုင်ရှင်မှုမရှိတော့ဘူးညဉ့်ညအောင်ပြုလုပ်ပြီးသားဖြစ်သွားပြီ ဒါဆင်းရဲလုံးတရားရှိလို့ဒါတွေကယုံစရာတွေပဲဒုစိတ်တရားတွေကယုံစရာတွေပဲကြောက်စရာတွေပဲမကောင်းကျိုးတွေကလည်းပဲယုံစရာကြောက်စရာတွေပဲလို့ဆင်းရဲလုံးတရားကနေပြီးတော့ယုံစရာကြောက်စရာပုံမှာယုံစရာကြောက်စရာအနေနဲ့မြင်သွားလို့ရှိရင်လွယ်လွယ်ပဲကျူးလွန်ခွင့်ကျုံရသားနဲ့ကျုံမလေးခင်နဲ့မကျူးလွန်ပဲနဲ့ ထိမ့်ထိမ့်တိမ်တိမ်လေးလုပ်လိုက်တာစောင့်ကြည့်လိုက်တာပေါ့လေပိတ်ဆို့လိုက်တာအဲ့ဒါမျိုးတော့သံဝရစီလခေါ်ပါတယ်သံဝရမိမိကိုယ်နှုတ်ကိုမမှားမိရအောင်လို့ထိမ့်သိမ့်ပိတ်ဆို့ခြင်းဒီစီလံကောင်းတဲ့အလေးထားပါပဲတဲ့လို့ဆိုပါတယ်အဲ့ဒါဟာစင်ရင်လုံးတရားနဲ့အရှိအကျောက်သိအရေးကြီးပါတယ် ဒီခါမှာဆင်းရဲဒုက္ခတရားနဲ့ဟိရုတ္တပဟာအရေးကြီးတယ်ဆိုတာဒီဟိရုတ္တပဟာအရေးပါတဲ့ဆွမ်းအားပဲမကောင်းမှုပြုစိတ်တွေရှောင်ရှားရေးမှာပြုစိတ်တရားတွေကိုယ်စီမလာရအောင်ပိတ်ဆို့ရေးမှာအမှန်အရေးကြီးတဲ့ဆွမ်းအားပါရှိရီကိုရှိရီပလလို့ဆိုထားပါတယ်မကောင်းမှုပြုစိတ်ရှစ်တဲ့ ယုံနဲ့စွမ်းအားတဲ့ဟွန်းဝတ္တပပလဆိုတာမကောင်းမှုတစ်ချက်ကြီးဝင်လာမှ ကျွလုံမိမှာပေါ့ပြူမှာပြောမှမိမှာကြောက်တဲ့စွမ်းအားတဲ့ဟွန်းမကောင်းကျိုးတွေရလာမှယုံနဲ့စွမ်းအားကြောက်တဲ့စွမ်းအားပေါ့လေအဲ့ဒါကြီးပေါ့အဲ့ဒါအရေးကြီးအရေးကြီးပါလေဒီကတော့အဲ့ဒီစွမ်းအားမျိုးရဖို့ဆိုတာကတော့ မကောင်းမှုပြုစိတ်တွေကယုံစရာကြောက်စရာတွေပဲမကောင်းကျိုးတွေကလည်းယုံစရာကြောက်စရာတွေပဲလို့ဒီလိုကြိုတင်ပြီးတော့နားလည်ထားရပါတယ်ဓမ္မအဲဒီနားလည်ထားလို့ရှိရင်ယုံမှုကြောက်ဖို့ဆိုတာဒီစွမ်းအားဖြစ်ပေါ်လာတော့တာပါပဲအဲဒီတရားနှမကိုစုက္ကဓမ္မကိုယ်လုံးစိတ်ဖြူစင်ကြောင်းတရားအဖြူကံတရားဒီလိုကျမ်းဂန်မှာပြထားပါတယ် ရှုကံဟာအပူဓာကံထုတ်တယ်အပူကိုမဆုပ်ဘူးအရှက်မဲ့မှုအကြောင်းမဲ့မှုဟာအမဲကံတရားလို့ခေါ်ပါတယ်အမဲရောင်ဟာအပူကိုဆုပ်ယူတယ်အမြဲတစေအဖြူကံတရားရှိနေသူဟာမလွန်ကျူးမှုစောင့်စည်းမှုကရှိနေတော့ခန္ဓာ အမှန်ချမ်းသာတဲ့လောဘဒေါသအစရှိတဲ့ညဉ့်ညမ်းမှုအပူတွေကိုပါလေသူကတော့ကန်ထုတ်နေတော့တာပဲစုပ်ယူတာမရှိတော့ဘူးဒီမှာအဲတော့ကိုမှုနှုတ်မှုအခြေခံဖြူစင်းနေတာပဲဒီမှာအဲလိုဖြူစင်းနေတဲ့ခိုက်တာမှာကိုတွဲရန်သူပေါ့လေဝေရခေါ်တဲ့ရန်နေပေါ့ရန်ဆိုတာကအမှန်ချမ်းသာတဲ့ယုံကြည်ဆော်ကားတဲ့လောဘဒေါသမောဟတွေပါပဲ ပြန်မယ်ရန်သူဟာဘ누구အပေါ်မှအကျိုးစီးပွားမလိုလားပါဘူးရန်သူအချင်းချင်းဟာလည်းဘ누구စီဘ누구မှအကျိုးစီးပွားလိုလားတာမဟုတ်ပါဘူးကိုယ်ရင်းကတောင်းရတဲ့လောဘဒေါသမောဟတွေကရန်သူအဲ့ဒါမကင်းတဲ့ပုဂ္ဂိုလ်ကလည်းပဲရန်သူပဲကိုယ့်ကိုယ်ကိုရန်သူဖြစ်နေတာပါလေအဲ့တော့လောဘဒေါသမောဟတွေကလည်းပဲလောဘဒေါသမောဟမကင်းတဲ့ပုဂ္ဂိုလ်ကိုတကယ်အကျိုးစီးပွားမလိုလားပါဘူး အဲ့ဒါနဲ့မกินတဲ့ပုဂ္ဂိုလ်ကလည်းပဲမိမိအကျိုးစီးပွားမိမိနားလည်းပါဘူးလက်တို့ဖြစ်နေပါတယ်ဓမ္မဒီတော့ယုံစရာကြောက်စရာတွေကိုရောကြောက်မှမသိပဲနဲ့ကျူးလွန်နေတဲ့ပုဂ္ဂိုလ်ဟာအမေရိကန်ရှိနေတာအဖူတွေဆုပ်ယူတော့ကိုယ်ရင်းကယန္တီဟာတောင်းကြနေတာပဲယန္တူပဲမှလာတာကိုယ်ရင်းကယန္တူပဲဟုတ်ပါပဲကိုယ်ရင်းကယံမအေးတော့ ရခေါ်တဲ့ကြောက်ဖွယ်ရပေးပြီးစိတ်တော့တာပါရန်ကင်းမှကြောက်ဖွယ်ရပေးတွေကလွတ်ပါတယ်ရံမကင်းဘူးဆိုလို့ရှိရင်တော့ကြောက်ဖွယ်ရပေးတွေကမလွတ်နိုင်ပါဘူးစိုက်နေတာပါမြဲတာပဲဒီတော့ကိုယ့်ကိုယ်ကိုမှားရအောင်ထိမ့်သိမ်းဆောက်ရှောက်ခြင်းဟာမကျူးလွန်ခြင်းဟာကိုယ်ရဲ့ရံတွေကိုအနိုင်ယူနေတာဆိုတာပေါ့လေအဲ့ဒါအရေးကြီးပါတယ်မဆောင်စည်းပဲနဲ့ တနည်းနည်းနဲ့ပေါ့လက်နဲ့ပဲနဲ့ပဲဖြစ်ဖြစ်အင်းအတခုနဲ့ပဲဖြစ်ဖြစ်အနိုင်ယူလိုက်လို့ရှိရင်သူတစ်ပါးတော့အနိုင်ယူလိုက်တာပဲဒါပဲလေသူတစ်ပါးမသက်တာဘူးဒါပဲလေကိုယ့်ကိုယ်ကိုတော့အရှုံးပေးရရောက်တယ်ခါတာတွေပါအဲတော့ဆောင်ကြည့်တာဟာအစစ်ကြောက်ရှိပြီးတော့ဆောင်ကြည့်တာကိုယ့်ကိုယ်ကိုအနိုင်ယူတာဆိုတာပေါ့လေသူကလောကကြီးနဲ့ကြည့်မယ်ဆိုလို့ရှိရင်အရှုံးပေးတယ်လို့ဆိုရပါမယ်လို့အမှန်ကတော့ကိုယ့်ကိုယ်ကိုအနိုင်အဲဓမ္မသဘောအနေနဲ့ကြည့်မယ်ဆိုလို့ရှိရင်တော့ကိုယ့်ကိုယ်ကိုအနိုင်ယူလိုက်တာပဲ သစင်းရင်လုံးပါအဖေပြုပြီးတော့ရှစ်ကြောက်စွမ်းအင်နှမျိုးနဲ့ပေါ့လေကိုယ့်ကိုယ်ကိုမှားရအောင်ထိမ့်သိမ့်ဆောက်ရှောက်လိုက်တယ်။ဘာနဲ့ဆောက်ရှောက်လိုက်တယ်။ကောလာဟိရိဥတ္တပဟိရိဖလဥတ္တပဖလဒီဆွမ်းလိုက်ကိုဆောက်ရှောက်လိုက်တယ်။ဆောက်ရှောက်လိုက်တော့ကိုယ်ပိုင်ကဘာလေးဟာလုံလုံခြုံခြုံလေးဖြစ်သွားတယ်။ ကိုယ်ပိုင်ကဘာလေးကိုလုံလုံခြုံခြုံလေးဆောက်ရှောက်နိုင်စွမ်းရှိတဲ့အတွက်ဝန်းကျင်ကဘာလေးကိုလည်းပဲမစော်ကားမိရအောင်အလိုလိုကာကွယ်ပြီးသားဆောက်ရှောက်ပြီးသားလည်းဖြစ်ပါတယ်သိကောင်းတယ်တစ်ချက်ကုန်တစ်ချက်ပြဖို့သိအရေးကြီးပါတယ်အဲ့ဒီလိုပြုလုပ်တဲ့ပုဂ္ဂိုလ်ကဒါကိုရုပ်ကိုစီဝါအစစ်အမှန်ကိုတိနာလေသူသာလုပ်နေတယ်ပြုလို့နာမကောင်းဘူးစီဝါမဲ့ အကျိုးမဲ့ဆောင်စည်းတာကောင်းတယ်ဒါအကျိုးရှိတယ်ဆိုတာကတကယ်အကျိုးရှိတာကိုဒီနာကိုကျိုးရှိတာကိုနားလည်ကိုကျိုးကစီဝါနားလည်သူဟာသူတို့ရဲ့အကျိုးစီဝါလည်းအလိုလိုနားလည်တော့တာပဲကိုကိုယ်တိုင်ဒါလေးမှားလို့ရှိ မခံနိုင်တယ်လို့မှားခံရလို့ရှိကျุလို့ခံရလို့ရှိမခံနိုင်တယ်လို့တစ်ဖက်သားပုဂ္ဂိုလ်လည်းပဲဒီလိုနေမှာပဲဆိုတာပေါ့လေသူတို့ရဲ့အကျိုးစီဝါလိုလားတဲ့မေတ္တာအခြေခံပြီးတော့ စာနာစိတ်ဝင်လာသူဟာသူတို့ကမထိခိုက်ရအောင်လည်းပဲကာကွယ်ဆောက်ရှောက်တော့တာပဲသူကမထိခိုက်အောင်ကာကွယ်ဆောက်ရှောက်ခြင်းဖြင့်ကိုယ့်ကိုယ်ကိုလည်းမှားရအောင်လိုလိုထိန်းသိမ်းလည်းဖြစ်ပါတယ်ဒါလည်းတစ်ချက်ကုန်တစ်ချက်ဖြစ်တယ်ဘယ်လိုနည်းနဲ့ပဲကာကွယ်ဆောက်ရှောက်ဘယ်လိုလဲထိန်းသိမ်းထိန်းသိမ်းပေါ့လေကိုယ့်ကဘာလေးရတော့မဖြစ်ဘူးပဲဝိဉ္ဇဉ်ကဘာလေးကိုလည်းပဲမချောက်ချားရအောင်မလှုပ်ရှားရအောင် အာငြိမ်သက်အောင်ပေါ့လေဖန်တီးပေးလိုက်တော့တာပါပဲအဲ့ဒါကိုဒီတရားနှစ်ပါးကိုလောကပါဠကဘာဆောင်တရားလို့ခေါ်ပါတယ်မိမိရဲ့လောကခေါ်တဲ့ကိုယ်နှုတ်ကိုအခြေခံကြကြပါလိလက်တွေ့ကြကြအခုလိုမကျွလွန်ခြင်းစောင့်စည်းထိန်းသိမ်းခြင်းဖြင့်ပြင်လိုက်လို့ရှိရင်ပြင်သူရဲ့ အခြေခံလူဤသွေးတွေဟာတောက်ပြောင်လာတယ်လူအစဉ်တန်းတွေဟာလည်းပဲမြင့်မတက်လာတယ်မြင့်တက်လာတယ်အလိုလိုတက်လာတာပါနဲ့ဆက်ပြီးတော့တက်လာတာကုလားရှိရုပ်တပ်ပါနဲ့ဆက်တက်လာတာဒါမလို့သူ့ကိုဒီဝဓမ္မတရားလို့ဒီလိုလဲခေါ်ပါတယ်စောင့်ကြည့်သူမှာစောင့်ကြည့်သလောက်လူအည်သွေးတွေပေါ့ဒီထွန်းတောက်လာတာမဟုတ်လို့လူအစဉ်သားတွေလည်းပဲ တက်လာတာမလို့သူကဒီဝတ္တမတရားလို့ခေါ်ပါတယ်အဲ့ဒီတရားနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာလူလောကမှာအခြေခံကိုကြည့်နေတာပြည့်စုံတော့အများကကျိုးသားသူတယောက်တန်ရှင်းသူတယောက်အနေနဲ့ယုံသားကြတာလေးစားကြတာအကြီးအကဲတွေလည်းဖြစ်နေတာပါလေအဲ့ဒါပါပဲပြီးတော့နောက်လောကမှာလည်းဖြစ်နေပါတယ်ပြီးတော့အခုလိုသတိပဋ္ဌာန်လမ်းကြောင်းလိုက်လို့ရှိရင် ပိစုတိဒေဝဆိုတာပေါ့လေကိုနှုတ်တင်တန်ရှင်းတာမဟုတ်ဘူးစိတ်နဲ့စိတ်ထားနဲ့အတိညာဉ်ဖြစ်ပေါ်လာတဲ့အခါမှာတည်ငြိမ်တဲ့စိတ်ကောင်းနေအတိညာဉ်ဖြစ်လာတဲ့အခါမှာထူးထူးခြားခြားကြီးကိုတန့်ရှင်းနဲ့တန့်ရှင်းတဲ့ဂုဏ်ကြီးလေးနဲ့ထွန်းတောက်တာပေါ့လေအမှန်အတည်ရှိတဲ့ပုဂ္ဂိုလ်လည်းဖြစ်လာနိုင်ပါတယ်ဒါအဲလိုဒီဝဓမ္မဒီတရားတော်အတိုင်းရှင်းလုံးတဲ့ပုဂ္ဂိုလ်ဟာ ခုံကြီးတွေထွန်းတောက်လာတာမဟုတ်လို့ဇီဝဓမ္မလို့ဒီလိုသတ်မှတ်ပါတယ်တချို့ကတော့ဝတ်စုံတွေဝတ်တဲ့ခံမှာတတရရဝတ်တာတို့ပြောတာဆိုတာလည်းပဲတူတူတာတာပြောတာတို့ပြင်းရင်တရားဆိုတာပြောတာတို့ချူတာရင်ကြီးဆိုတာပြောတာတို့ရေတာမောတာတော့မှဟားတိုက်ပြီးတော့မဟုတ်ဖဲနဲ့ကျုံယုံညဒါအလေးကျင့်လုပ်တာတို့စားတဲ့တောက်တဲ့ခါမှလည်းပဲတတ်တရရပေါ့လေဇုံဖြေစသည်ကြိုင်တာကအစပါလိဒါမျိုးတွေပေါ့အဲ့ဒါတွေကို ဒီလူကျင့်ဝတ်တရားအနေနဲ့အဲတို့တင်ကြကြပါတယ်။အဲ့ဒါဒီတင်ကြတဲ့တတရစားလို့ရှိရင်စိတ်တည်တော့ရှိပါတယ်။ဒါပေမဲ့လို့တီတီလာကသူကစာရိတ္တတီလာလို့ခေါ်ပါတယ်။စာရိတ္တတီလာဆိုတာလူမျိုးဇယိုက်အလိုက်ပေါ့လေ။ဒီအလေးအလာကောင်းတဲ့အလေးအလာပြုတဲ့ဟာတွေပြုတာပေါ့ဒီစာရိတ္တတီလာ။ သရိတသီလကတော့ကျွလို့နဲ့အတွက်လောကကြည့်တော့မရှိဘူး။သို့တော့ကျင့်သုံးနိုင်လို့ရှိရင်တော့ကောင်းတယ်သူကတော့အရေးကြီးတာတော့ဝါရိတသီလအရေးကြီးပါဝါရိတသီလဆိုတာဒါရင်မလုပ်ရဘူး။ဒါရင်မလုပ်ကောင်းဘူးညွန်စရာတွေကြောက်စရာတွေကိုယ်လည်းပဲအဲသိခါကြတယ်မထိမ့်သိရရောက်တယ်သူတစ်ပါးကိုလည်းပဲစော်ကားရရောက်တယ်ဆိုတာပါလို့ ကမှုကုမိသဒ္ဒရာကာမမှုလိမ်မှုစသည်ပေါ်စာပြောတွေပေါ့အဲ့ဒါတွေကဝါလိတခေါ်တယ်တားမြစ်ထားတာအဲ့ဒီတားမြစ်ချက်တွေကိုမကျူးလို့မရအောင်လို့ထိမ့်သိမ့်နဲ့အကျင့်မျိုးမှအဲ့ဒါမှတိလစစ်ပါတယ်အခုမြတ်စွာဘုရားဟောတဲ့တိလကတော့အဲ့ဒီဝါလိတတိလကိုပြောတာပါဝါလိတတိလလုံရပါပါစာရိတ္တသီလကောင်းယုံတဲ့လူတယောက်ဟာသီလပြည့်စုံပြီလို့ဆိုနေပါဘူးအဲ့ဒါလေးကိုခွဲခြားပြီးတော့နားလည်ဖို့လိုပါတယ် အဲ့ဒီဝါရိတသီလကတော့အခုလိုတရားအမြဲတမ်းရှိမှနေတဲ့ပုဂ္ဂိုလ်တွေအမှတ်စိတ်နေတဲ့ပုဂ္ဂိုလ်တွေမှာကျွလို့စရာနဲ့ကြုံတာလည်းမရှိတော့ပါဘူး။စောင့်ထိစရာနဲ့ဒါလည်းသိပြီးတော့မရှိတော့ပါဘူး။သို့တော့စိတ်ကိုပြုကြည်နေတော့ရုပ်ကိုလည်းပဲအလိုလို ပြုပြင်ပြီးသားဖြစ်သွားပါတယ်။ဘုရားတို့အတ္တသမ္မာပဏိတိဆိုတဲ့စကားမှာ အတ္တစိတ်ကိုသမ္မာနိလန်းကြမှန်မှန်ကန်ကန်ပဏိတိထားခြင်းပုံကင်းခြင်းပါလေစိတ်ကိုနိလန်းကြအချိုးကြအောင်လို့ပုံသွင်းပေးနေတာလေအဲ့ဒါကတော့စိတ်ပိုင်းဆိုင်ရာပါလေစိတ်ဓာတ်ကြီးဖွံ့ဖြိုးအောင်တန်ရှင်းအောင်လုပ်ရအောင်အတိညာဏ်ကြီးတိုးအောင်ပြုလုပ်ပေးနေတာလာပါတော့သူပေါ်တိုင်းအာရုံကိုရှုမှတ်နေတာဖြစ်တဲ့မှာရှုသတိပြုစောင့်မှုစင်တာဆိုတဲ့အတိုင်း ကိုယ်ရဲ့ကထင်ရှားပေါ်တဲ့အာယုံချိန်သားနဲ့ဆရာဆိုင်ပြီးတော့ဆွဲမြဲစွာရှုလို့ရှုရအောင်လေးမှာစိတ်ကလေးစိုက်ကြနေတာအဲ့ဒီခါမှာဆိုလို့ရှိရင်မနေ့ကတွေ့ပြတဲ့အတိုင်းပေါ့လေအပေါင်းလိုက်အနေနဲ့တွေ့လဲပဲပြိဋ္ဌာန်ကိလေသာတွေငြိမ့်နေတယ်အဲ့ဒီတော့မှပါဝင်တဲ့တရားကြီးအတီးတီးစောရည်တွေတွေ့ကြည့်လို့ရှိရင်လည်းသူဆိုင်ရာဆိုင်ရာစောရည်တွေရှိနေတယ်ဒီခါမှာဟာအဲ စိတ်စဉ်ဟာကြာလာနေစိတ်ဖြစ်စဉ်လေးကကြာလာနေတယ်ဟွန်းစိတ်စဉ်ကြာလာဆိုချိုးကြနေတာပါအပိုးတည်နေတာလားပါစိတ်စဉ်ကြာလာလို့ရှိရင်ကိုယ်အမူအရာနှုတ်အမူအရာလည်းပဲအလိုလိုပဲကြာလာတော့တာပါပဲစိတ်ထားနေရာမကြဘူးဆိုလို့ရှိရင်ကိုယ်အမူအရာနဲ့နှုတ်အမူအရာပေါ့လေကြမ်းတမ်းတယ်ဟွန်းမရင်ကျေဘူးဟွန်းပူလောင်တယ် ဆက်စုပ်ဖွယ်ရဖြစ်တယ်သူရဲ့ရုပ်အသွင်ကိုမှုလုံးရုပ်အသွင်ဟာမလှဘူးအယုတ်ဆိုးတယ်ပေါ့လေအမှတ်တွေကောင်းနေပြီဆိုလို့ရှိရင်တော့စိတ်စဉ်လေးတွေကကြားနာပြီးတော့နေတော့ဒီအခါမှာအထူးစောင့်စည်းရတာမျိုးလည်းမဟုတ်တော့ဘူးထိမ့်သိမ့်ပိတ်ဆို့ရတာလည်းမဟုတ်တော့ဘူးတကယ်လို့ကျွတ်လို့ဝင်ကြုံလို့ရှိရင်ဒါကြီး မကျွလွန်ဘူးထိမ့်သိမ့်ပဲဆိုတဲ့စေရနာလေးတွေကအများအားပါနေတယ်အဲ့ဒီအခါမျိုးမှာစေရနာတိလတွေရှိနေပါတယ်စေတနာစေတနာစီလံဆိုတာပေါ့လေကျွလွန်ကိုယုံလို့ရှိရင်မကျွလွန်ပဲနဲ့ထိမ့်သိမ့်ပဲဆိုတဲ့စေရနာလေးတွေကအများအားပါနေတော့ယောဂီမှာမှတ်တိုင်းမှတ်တိုင်းပေါ့လေအဲ့ဒီစေရနာတိလတွေပြည့်စုံနေပါတယ်စိတ်ကိုအခုလိုတတိနဲ့မထိမ့်နိုင်ရင်လွတ်နေတော့လွတ်လပ်ခွင့်ပေးထားတော့ သူပိုင်ပစ္စည်းတွေအပိုင်ရှိလို့တဲ့အစွန့်ရောက်တဲ့လောဘတွေလည်းဖြစ်နိုင်တယ်အဘိဓါခေါ်တဲ့လောဘတွေလည်းဖြစ်နိုင်တယ်မကျေနပ်မှုတွေတွေးမိလို့ရှိရင်လည်းပဲသူတစ်ပါးကိုဖြစ်စီလို့တဲ့ပြပါရတွေပေါ့လေညှင်းဆဲလို့တဲ့ပြပါရတွေဖြစ်နိုင်တယ်ဒါပါပဲအဲဒီလိုအဖြစ်များသွားရင်စောင့်စည်းမှုမရှိတဲ့ပုဂ္ဂိုလ်ပါတိရတွေလည်းပြစ်သွားနိုင်တဲ့အပိုင်ထိရောက်သွားနိုင်ပါတယ်အဲ့ဒါက ရုပ်ပြက်ရှင်ပြက်ဆိုတာဖြစ်ကုန်တာပေါ့အခုခေတ္တမသိသတိပြုစောင့်မှုဆင်ထားဆိုတဲ့အတိုင်းခေတ္တခေတ္တကိုခြေလက်ကဆရာဆက်ပြီးတော့ဆွဲမဲ့ဆိုတာရှုလို့ရှုအောင်မှစိတ်ကလေးစိုက်ချနေတဲ့အခိုက်စိတ်စဉ်လေးတွေဟာအပြစ်လာတာကင်းပြီးတော့တန်ရှင်းနေရင်ခြေနူးညအေးကြောင့်နှစ်တဖွေရည်ဖြစ်နေတာအမှန်တရားခြေလက်ဆက်ကောင်းတဲ့စိတ်စဉ်လေးတွေဖြစ်နေတာစိတ်စဉ်လေးတွေကြာလာလို့ရှိရင်ခုနက သူတို့ပစ္စည်းအပိုင်ရှိလို့လည်းမပေါ်တော့သူတို့ကပစ္စည်းလို့လည်းသဘောညှင်းဆက်လို့လည်းသဘောလည်းမပေါ်တော့အဲ့ဒါဒီပေါ်မှကျွလွန်တဲ့အပိုင်ထိရောက်တာမပေါ်တော့ကျွလွန်တဲ့အပိုင်ထိရောက်တော့အဲ့ဒီစေတနာလေးတွေအမြဲအမြဲတည်းဖြစ်နေတော့ရုပ်ဖြစ်ရှင်ဖြစ်မဖြစ်တော့ဘူးကိုယ်မူရာနှုတ်မူရာလေးလည်းပဲအလိုလိုပဲအချိုးကျလှပနေတာအဲ့ဒါက စိတ်စဉ်ကြလာရုပ်တွင်လားဆိုတာပြောတာပဲအဲ့ဒီဟာလေးကိုညံ့လို့တဲ့စိတ်ဘယ်လောက်တန်ဖိုးရှိတယ်ဆိုတာကြည့်ညံ့လို့တဲ့စိတ်ညံ့လို့တဲ့စိတ်ရှိပြီးတော့ဉာဏ်စိတ်အစဉ်လေးကြီးကပ်ပါအောင်လို့ယူတည်လုပ်နေတာစက္ကိစ္စကရိယာတဲ့အလေးထားတွေလုပ်နေအောင်အဲဒီစက္ကိစ္စကရိယာရှိတဲ့ပုဂ္ဂိုလ်မှာစိတ်စဉ်နဲ့ကြာလာပြီးတော့ရုပ်ပြဆင်းပြမဖြစ်ပဲနဲ့ရုပ်တူတွေလှနိုင်ပါလေဆိုတာပေါ့လေ ဒီနေ့အဲ့ဒါအဆုံးသတ်အဲဆုံးဆုံးပြောရင်တရားအဆုံးသတ်ရပါတယ်